မတ္တရကိုတော်ကြီးကအဝတ်လုံးဝမပါဘူးမိမွေးတိုင်းဖာမွေးတိုင်းကြီးညိုလျာကောင်းနေတာဘုန်းကြီးတော့ဖူးသွားတာမဟုတ်ပါဘူးအလဲပတ်သွားတာပါအလဲပတ်သွားတာအဲ့ဒီကိုတော်ကြီးဘာလို့သေးလဲဆိုတော့အိတ်တာမစ္စရိယာကြောင့်သွေးအံပြီးသေးတာတဲ့ဒါကတော့သူတို့ဒီဗုဒ္ဓဘာသာဘုရားဟောကျမ်းဂန်ထဲမှာကိုပါဠိတော်ထဲမှာကိုတိုက်ရိုက်ပါတယ်စကားတိုက်ရိုက်ပါတယ်စကား နောက်ဖွင့်တဲ့တက္ကရာတွေကဆိုတဲ့စကားကိုမဟုတ်ဘူးဘုရားပါတိတော်ကျန်ကနေမတက်ရပါတဲ့စကားဆိုတော့သူတို့ဂျိကျန်ကနေထဲမှာတော့ဒီလိုွယ်လွန်တယ်လို့ဆိုမှမဟုတ်ပါဘူးတနည်းတစ်ပုံဆိုရမှာပေါ့လေအဲ့ဒါတော့ကြောင့်ဒီအိဒါမစ္စရိယဟာပြင်းထန်တာဟိုပြန်လွန်တော်မူသွားတဲ့သာသနာ့ရိပ်တာကဆရာတော်ဥဒ္ဒဇာတမကြာခဏပြောလို့ရှိတယ် ဘယ်လိုပြောလဲဆိုလို့ချင်းအဲဟိုလူတွေ့လာဒီလူပိန်ချောင်းတာတခြားကြောင့်မဟုတ်ဘူးတဲ့အိတ်တာမရှိရအပြက်ခါလို့အဲသူကတော့နာမည်ထုတ်ပေါ်ပြောတာပေါ့လေဟမ်ဒီကောင်အိတ်တာမရှိရအင်မတန်ကြီးတဲ့ကောင်ဒါကြောင့်ပိန်နေတာတဲ့အဲ့လိုပြောတယ်ထားကြပါစို့အဲ့တလောက်ကြအောင်လောင်မြိုက်တဲ့တရားဆိုတော့ဒီတရားဟာမဆိုးဘူးလားအဆိုးဆုံးတရားပဲနောက်အဲ့ခုနက ဇာတ်ကြောင်းကိုပြန်ကောက်ရမယ်ဆိုလို့ရှိရင်အာဝတိကဘုံကြီးကြောင်းနိုင်ဘုံကြီးလည်းပဲဒီဘုံကြီးအာဂန္ဓုဘုံကြီးမရှိမှဖြစ်မှာပဲလို့သူစိတ်ထဲကပေါ်တော့မနဲ့အိယာထတဲ့အခါကျတော့အာဂန္ဓုဘုံကြီးကတော့ယဟနာပဲယဟနာဆိုတာသိအိတ်တာမှမဟုတ်ဘဲနဲ့ပဲနည်းနည်းပါးပါးနားယုံနာပြီးကြံတဲ့အချိန်မှာယုတ်တရားနန္တရားဖြစ်မှုပြမှုကိုရှုပြီးပွားနေတာပဲ။ အထက်ထက်တရားရเสียမရှိတော့လည်းပဲဒီဖြစ်မှုပြမှုတရားကိုပဲရှုပွားပြီးတော့နေတာဟာယဟနာရဲ့အနေယဟနာရဲ့အလုပ်ပဲဒီလိုနေတာလောက်တာပေါ့မနေ့လင်းတဲ့အခါကျတော့ဒီပုဂ္ဂိုလ်ကအကြောင်းတိုင်းပုဂ္ဂိုလ်ကထားမျက်နှာပါတည်တဲ့မျက်စိပါလှဲ့ပြီးတဲ့အခါကျတော့ gain အာယုံတက်ပြီးတကားကပင်ထတာရှိတယ်သွားမယ်အဲဒီတိုင်းကြီးတော့သွားလို့မကောင်းသေးဘူး အာဂာနုဘုန်းကြီးလည်းပင့်ထားတာဆိုတော့အာဂာနုဘုန်းကြီးအတွက်ကြောက်စီခေါအောင်ပါကြောက်စီတီးအောင်ပါရှေ့ကတော့ကြောက်စီကိုအခုလည်းပဲဒီကိုကျွတ်မှာတော့ကြောက်စီတွေတုံးတုံးတုံးညသေးတယ်အဲ့ဒီကြောက်စီကိုဒီအာဝတိကကြောင်းနိုင်ဘုန်းကြီးကအာဂန္ဓုဆရာတော်ကြားလောက်အောင်ဆိုပြီးလက်သေးခွန်လေးနဲ့တီးတယ်ချက်ချက်ချက်ချက်လို့အဲ့လိုတီးတယ်ဘာနဲ့တီးတော့ လက်သေးကိုနဲ့တီးတယ်မကြားတော့ဘူးလားကြောက်စီကိုလက်သေးကိုနဲ့တီးတယ်တဲ့အဲ့လိုဝတ်ကြည်တန်းကြီး၃ချိန်လောက်တီးပြီးတဲ့အခါကျတော့ဟိုဒီကိုယ်တော်ကလည်းဒီလောက်ကြီးကြောက်စီတီးတာတော့မှပဲမနှိုးဘူးကဲဒါတော့တီးတော့ငါသွားမယ်ဒီလိုတဲ့အဲ့လိုဆိုပြီးတော့တပိတ်ပိုက်သွားတို့တို့ပြောကြဆိုတကားအိမ်ရောက်တဲ့အခါကျတော့တကားအရှင်ဘုရားအာဂန္ဓုဆရာတော်ဘောဘုရားတကားကြီးဆရာတော် အစားကောင်းအတောက်ကောင်းနဲ့စားတောက်ပြီးတော့ဒကာကြီးတို့လူတဲ့အစားကောင်းအတောက်ကောင်းနဲ့စားတောက်ပြီးတော့အဲ့ဒါအိတ်တာသိုးနေတာပဲဘုန်းကြီးမနေ့စောတာတမျက်စိလဲတာဘာလာလဲကြဒါလည်းမနှိုးဘူးလာကနေသူနဲ့တူသွားရအောင်ဆိုပြီးကြောက်စီတောင်တောင်ခောက်တာလည်းမနှိုးဘူးဒါနဲ့ဘုန်းကြီးလည်းထားပြခဲ့တော့တယ်ဟမ်မကြဘူးလားပြောဖို့မရမသိဘူးလားနော် ပြောပုံလေးကသင်လိုက်တာအဲ့ဒါလို့အပြောမျိုးတွေသူ့ဘသူကသင်ပေးတော့အဲအိဒါမစ္စရိယသင်ပေးတာဒါသင်ပေးရင်တော့တတ်ပြီသူကသင်ပေးရင်တတ်တာပဲဒါနဲ့တကားကပညာရှိတကားကိုသိတဲ့အာဂန္ဓုဆရာတော်ရဲ့နေပုံထိုင်ပုံပြောပုံသိုးပုံသွားပုံလာပုံအစရှိသည်ဟာငါဆရာတော်ပြောတဲ့အစာမျိုးမဟုတ်ဘူး အမတန်တရားပြည့်တဲ့တရားရှင်မဲ့အဲ့တော့ဧကနာငါဆရာတော်ဟာအာဂဏုပေါ်မှာမလိုလားတဲ့စိတ်ဖြစ်ပြီကဲရှိသေးတော့ဒါနဲ့သူ့เจ้าနဲ့ဘုန်းကြီးဆုံးကပ်ကပ်ပြီးတဲ့အခါကျတော့ရှင်ဘုရားအာဂဏုဆရာတော်အတွက်ဆုံးလေတော့သေသွားပါအောင်တပည့်တော်ကပ်ပြရစေလောင်းလိုက်ပြရလှူလိုက်ပြရစေအေးလှူတော့ဘုရားကြီးဒါနဲ့ဆုံးလောင်းလှူတပိတ်ထဲယူသွား လမ်းမှာစဉ်းစားတယ်ဒီလောက်ကောင်းတဲ့ဆွနေဟင်းတွေဒီကိုတော့စားရမယ်ဆိုလို့ရှိရင်သွားမှာမဟုတ်ဘူးငါเจ้าကအဲ့တော့မဖြစ်ချေဘူးဆိုအဲ့ဒီဆွနေလမ်းကမီးပုံနဲ့တွန်ပြစ်ခဲ့တဲ့လမ်းကမိဘုံနဲ့မိဘုံနဲ့တုံပြခဲ့တယ်။ဒါပေမဲ့အာဂနုဆရာတော်ကမနေ့စောရဲက ဒီကိုယ်တော်ရဲ့သဘောကိုသိတာနဲ့ပဲသူ့ကိုဘာမှမပြောဘဲနဲ့သင်္ကန်းယုံပြီးတော့တခြားထွက်သွားတယ်တဲ့ထွက်သွားပြီးတော့တခြားရွာမှာပဲဆုံးခံပြီးကြွသွားတယ်ပြန်မလာတော့ဘူးတဲ့ဒါနဲ့ဒီကိုယ်တော်ပြန်တဲ့အခါပြန်ရကြောင်းပြန်ရောက်တဲ့အခါကျတော့အာဂနုစီဆရာတော်နေတဲ့ကြောင်းကသွားကြည့်တယ်ကြည့်တော့မတွေ့ဘူးအဲ့ဒီအခါကျမှ နောင်တရတံဝေကရအေးငါမှားပြီဟောဒီအာဂန္ဓုဆရာတော်နှဲ့နေတော့မဟုတ်ဘူးမဟုတ်ချယဟနာဖြစ်ရမယ်ငါစိတ်အကြံစီတွေအပြုတ်မပြောဆိုတဲ့ရိပ်မိအကဲခံပြီလို့မလို့ငါเจ้าမှမနေပဲထွက်သွားတာပဲအဲ့ဒီအခါကျမှပူဝန်တောကတွေသိပ်ဖြစ်တယ်တဲ့ဒါနဲ့ဒီကိုယ်တော်အသက်တိုင်းနေပြီးတော့ပြန်တော်မူသွားတယ် ပြန်တော်မူတယ်ဆိုတာဘာဖြစ်တာသိတာအမှန်ရှင်းလိုက်တာနော်ရရစ်ပြန်လားရပင်းပြန်လားရရစ်ပြန်ရရစ်သေးတယ်တင်လားရရစ်နတ်တလားဘယ်ပြန်လာတော့ရပင်းသေးတယ်တင်ဆိုလို့ရှိရင်တော့ကောင်းငင်အထက်ပြန်သွားမှာပဲအခုကရရစ်နတ်တဆိုတော့ဘယ်ပြန်တော့ အိမ်ပြန်တာပေါ့မဟုတ်ဘူးလားအကုသိုလ်ပြုတဲ့ပုဂ္ဂိုလ်တွေမှာတဲ့သတ္တာရောအပါယတကဂေဟသရိတာတဲ့အကုသိုလ်ဒုစရိုက်ပြုတဲ့ပြုတဲ့ပုဂ္ဂိုလ်တွေအတွက်သတ္တာရောအပါယအပယ်လေးပုံတို့သည်တကဂေဟသရိတာမိမိရဲ့အိမ်နဲ့တူကုန်၏တဲ့ဟောအာဟုသို့ပြုတဲ့လူများသူတို့အတွက်အပယ်လေးပုံဟာသူတို့အိမ်ပဲတဲ့ အိမ်ဆိုတော့ခဏတစ်ဖြုတ်ပဲနေတာနဲ့တူတယ်နော်ဟမ်အမြဲနေတာဟုတ်ကဲ့လားကိစ္စရှိလို့တခြားထွက်သွားလည်းပဲခဏပဲခဏပြန်ခဏထွက်သွားပြီးပြီးတော့ပြန်လာတာပဲဟောအခုသူခဏလူပြေထွက်လာတယ်ဟောအခုပြန်သွားပြီဘယ်တော့အဲသူ့အိမ်သူပြန်သွားပြီနော်အဲ့ဒါကြောင့်မို့ ုန်းကြီးပြန်တော်မူတယ်ဆိုတာရရဲ့နတ်တနဲ့ရေးရမယ်တဲ့ဟုတ်လားဟမ်ရရဲ့နတ်တနဲ့ရေးမလားရပင်သေးတဲ့တင်နဲ့ရေးမလားဒုက္ခဒီပုဂ္ဂိုလ်ကိုရရဲ့ရပင်သေးတဲ့တင်နဲ့ရေးရင်မှန်မလားလို့အဲအဲ့တော့ဘုန်းကြီးလိုက်လို့ရေးရမှာမဟုတ်လားတချို့ဘုန်းကြီးကြတော့ ရပင်းသေးတဲ့နေရမယ်တချို့ဘုန်းကြီးကြတော့ရရဲ့နတ်တန်နဲ့ရေးရမယ်အဲ့ဒါကိုကိုးွယ်တဲ့ဘုန်းကြီးတွေပြန်တော်မူတဲ့အခါသတိထားရောရေးဖို့ရနော်တပ်ပုံတပ်ပုံအဝိသိငရဲမှာခံစားရတယ်တဲ့ဒီပုဂ္ဂိုလ်သူအိမ်ကြီးယာကြီးပြန်ရောက်သွားပြီတဲ့နှစ်ပေါင်းများစွာခံစားပြီးလို့မို့အဲ့ဒီအိတ်တမစ္စရိယ စိတ်ထားရဲ့ဒီစိတ်ထားကြောင့်ဖြစ်ပေါ်လာတဲ့အကုသိုလ်အပြောဝစီကံဝစီဒုစရိုက်အကုသိုလ်အလုပ်ကာယကံကာယဒုစရိုက်သွန်တော်ပြစ်တာရောမယုံမသိမချိန်မငံလောက်တာရောပြောတာရောပေါ့လေအဲ့ဒီအကုသိုလ်ကံတွေရဲ့အကျိုးပေးဖို့ရာအကျိုးပေးမှုဟာကုံဆုံးတဲ့အခါကြတော့တဲ့ကုံဆုံးတဲ့အခါဆိုတာအကုံတော့ကုံသွားတာမဟုတ်အဝီစီငရဲကလွတ်ပြီးတော့ အခုမြတ်စွာဘုရားလက်ထက်မှာလာပြီးတော့လူဖြစ်တယ်တဲ့လူဖြစ်တော့ဘယ်မှာဖြစ်တယ်လဲလို့ဆိုတော့တငါရွာမှာလာပြီးလူဖြစ်တယ်ဟုတ်အရင်ဘဝအဖြစ်အပျက်ကကတ္တမမြတ်စွာဘုရားလက်ထက်ကအဖြစ်အပျက်တယ်အဲ့ဒါဘုရားတဆူကြာကာလပတ်လုံးမရဲမှခံနေရတာအခုဂေါရမမြတ်စွာဘုရားလက်ထက်ကြတော့တငါရွာတရွာမှာလာပြီးပဋိသန္ဓေနေတယ်တဲ့ အဲ့ဒီပုဂ္ဂိုလ်ပဋိသန္ဓေနေတဲ့နေ့ကစပြီးတော့တဲ့ဒီအမျိုးသမီးရှိတဲ့တငါရွာကလူတွေငားမရဘူးတဲ့အကုသိုလ်ကကြီးမားတဲ့အခါကျတော့ကိုယ်တယောက်တည်းမဟုတ်ဘူးပတ်ဝန်းကျင်မှာအရှိန်ဟပ်ပြီးရိုက်ခတ်ပြလိုက်တာ တကယ်ပဲဒါမှန်တယ်ဟုတ်ပဲတချို့အိမ်တွေမှာတစုံတယောက်ရောက်လာလို့မလို့အကျိုးမဲ့အကျိုးရုပ်ဖြစ်တာတွေအဲ့ဒီပုဂ္ဂိုလ်ပြန်ထွက်သွားတဲ့အခါကျတော့ ပြန်ပြီးကောင်းလာတာတွေတစုံတယောက်မွေးဖွားလာလို့မို့လို့ပစ္စည်းဥစ္စာတက်တာတွေဒါတွေမရှိဘူးလားရှိတယ်အဲအဲ့ဒီအတိုင်းပဲအဲ့ဒါနဲ့ဒီတငါရွာဟာခါတိုင်းငါးတွေရနေကြအခုမရတဲ့အခါကျတော့သူတို့ချင်းတိုင်ပင်ဆွေးနွေးကြတော့အေးတခြားတော့မဟုတ်ဘူးဟောဒီတို့ထဲမှာတော့ကာလကဏ္ဍီရှိနေပြီကာလကဏ္ဍီရှိနေပြီကာလကဏ္ဍီဆိုတာပါတော့ ကာလကံဤဆိုတာဘုံယုတ်ကံညံ့တဲ့ပုဂ္ဂိုလ်ကံမကောင်းတဲ့ပုဂ္ဂိုလ်ရှိနေပြီဒီတော့ကိုင်းတို့ရွာနှစ်ပိုင်းခွဲမှ ဖြစ်မဲ့ရွာနှစ်ပိုင်းခွဲလိုက်တယ်ရွာနှစ်ပိုင်းခွဲလိုက်တဲ့အခါကျတော့ဒီအမျိုးသမီးပါတဲ့မပါတဲ့ရွာကငါးတွေပြန်ရလာတယ်ဒါပေမဲ့သူပါတဲ့ရွာကငါမရပြန်ဘူးအဲ့ဒါမှထပ်တက်ပြီးတော့အဲ့ဒါလိုပဲပိုင်းပိုင်းပိုင်းပိုင်းစိတ်စိတ်ခွဲလိုက်တာ ဒီမျိုးသိပ်ပါတဲ့အစိတ်အပိုင်းဟာဘယ်တော့မှငားမရဘူးသူမပါတဲ့အစိတ်ပိုင်းဟာငားရတယ်ဒါနဲ့နောက်ဆုံးကြတော့စရင်ပိုင်ရင်ခွဲရင်ကနှစ်ယောက်တည်းကျန်တယ်အဲ့ဒီနှစ်ယောက်တည်းကိုခွဲလိုက်တဲ့အခါကျဒီမျိုးသမီးကတစ်ယောက်တည်းဖြစ်နေကိုယ်အရင်မှနဲ့လိုက်တောင်းစားမရဘူးဝအောင်လည်းအောင်မစားရဘူးပေးမဲ့ကမ်းမဲ့လူမရှိဘူးဘယ်သူကြောင့်တော့ ကလေးကြောင့်ဒုက္ခပိတာနော်အပြင်တောင်မရောက်ရသေးဘူးအထဲမှာပဲဒုက္ခပိနော်အကုသိုလ်ကံများကြောက်เสียမကောင်းဘူးလားအထူးသဖြင့်ဒီအိတ်တာမစ္စရိယဟာကြောက်เสียပိုမကောင်းဘူးလားသူကြောက်เสียအကောင်းဆုံးပဲဒါဒါနဲ့ဆင်းဆင်းရဲရဲနဲ့ပဲဒီမျိုးသမီးကလေးလေးမိဖွားတယ်ကလေးလေးမိဖွားတဲ့အခါကျလည်းပဲဆင်းဆင်းရဲရဲပဲ မဝရေစာစားပြီးတော့အသက်ရှင်နေရသူလည်းသိတယ်တခြားကြောင့်မဟုတ်ဘူးဟောဒီကလေးကြောင့်ပဲဟောဒီကလေးကြောင့်ပဲလို့သိတယ်သို့တော်လည်းပဲကိုသားဆိုတော့လည်းပဲပြစ်မပြစ်ခဲ့နိုင်ဘူးအောင်မွေးလို့မဟုတ်သွားနိုင်တဲ့အရွယ်ရောက်တဲ့အခါကျတော့မတတ်တာဘူးကဘာမီးလောင်သားကောင်ချနင်းတဲ့ဟုတ်တယ်မဟုတ်လားကဘာမီးလောင်သားကောင်ချနင်းတဲ့တကဘာလုံးမီးလောင်တဲ့အခါကျတော့ကို့မီးမပူအောင်ဆိုပြီးတော့ကို့သားကို ချပြီးသားပေါ်မှာတက်ပြီးနေရတယ်တဲ့ကိုမချိအမိတော်လဲဗါတဲ့သားတော်ခဲတဲ့အဲ့ဒါနဲ့မတတ်နိုင်တာနဲ့ကင်လူကလေးမင်းထိုင်နေမင်းကမဲရှိပြီဆိုတော့ဟောဒီခွက်ကလေးကင်အမေပြသလိုအိမ်ပေါက်စီလိုက်ပြီးတော့တောင်းရမ်းပြီးရသမျှနဲ့စားပြီးတော့အမေတော့သွားရမယ်ဆိုပြီးကလေးပြစ်ပြခဲ့တာ အဲ့ဒီကလေးဟာခွက်ကလေးကင်ပြီးဟိုတောင်းဒီတောင်းနဲ့တောင်းပါမရဘူးအမိုက်ပုံတွေကစာချင်းစာကြံတွေစားရတယ်တတိဘုတ်တွေဘာတွေယူစားရတယ်အဲ့ဒါလိုနဲ့အသက်ရှင်နေရတယ်ဘုန်းကြီးနယူးယောက်တုန်းကလေအဲ့ဒီကလေးတတိရတယ်ဟိုသူတို့အနောက်စီမှာအင်္ဂလန်အမေရိကန်မှာတရောင်းသားမရှိဘူးလို့ဆိုတယ်ဒါပေမဲ့ အင်္ဂလန်မှာဘုန်းကြီးဟိုရင်းကို Lake Land ဆိုတဲ့အင်မတန်သာယာတဲ့ခရိုင်ကိုသွားမလို့သွားတာတော့အပန်းပြေပေါ်လေတကာကလိုက်ဖို့လို့၃ရက်သွားပြီးတော့အပန်းပြေသွားမလို့လန်ဒန်မှာဘုဒ္ဓမှာယထာဆောင်နေတော့ယထာဘုဒ္ဓ restaurant မှာတကာကသူကအဖျော်ကတ်တာကိုအေးကတ်တယ်ဒါကြောင့်မလို့အေးတောက်တယ်အဲအင်္ဂလိပ်တယောက် စပွဲစိတ်စပွဲစိတ်လိုက်ပြီးလက်ထိုးထိုးပြီးလက်ထိုးခံပြီးတောင်းတယ်ဘုန်းကြီးတို့စပွဲလဲလာတာပဲအဲဘုန်းကြီးကဘာမှပေးစရာမလိုလေဘုန်းကြီးတကားကတော့ပေးစရာရှိပါတယ်ဘာဒါမဲ့တကားမပေးပါဘူးအရေးတောင်မဆိုင်ဘူးမကြည့်ဘူးအဲတခြားတခြားသပွဲတွေကတော့ပေးတယ်သူမုံပေးတာရှိတယ်ပိုက်ဆံပေးတာရှိတယ်အဲဘုန်းကြီးတို့နာကသပွဲတစ်ခုကအမျိုးသမီးတစ်ယောက်က ကြော့နေအောင်ပြင်ထားတာအမေသူကြည့်ရထပြန်မလားအောင်မရတာအဲ့လောက်ကြောင့်ပြင်ထားတာအဲ့ဒါဒီတကာကအဲ့ဒီအမျိုးသမီးရှိသွားလက်ထိုးလိုက်တယ်အမျိုးသမီးကဖြတ်ခန်းနဲ့သူ့လက်ပွေအိတ်ထဲကစီးကရက်ဘူးထုတ်လိုက်တယ်ထုတ်ပြီးတော့စီးကရက်နှစ်လိပ်နှစ်လိပ်ပေးလိုက်တယ်နှစ်လိပ်ပေးလိုက်တော့ ဒီတရောင်းသားကတလိပ်ကိုသူ့အိတ်ထဲထည့်လိုက်တယ်တလိပ်ကိုဟန်ပါပါနှခမ်းပါဇက်တက်လိုက်တယ်အဲ့ဒီအခါမှာအမျိုးသမီးကအလိုက်ပြီးသွားတယ်သူမိကြီးရှဲကနေချက်ပြီးတော့အမမင်းညှိပေးလိုက်သေးမဲဒီအမျိုးသမီးဒီလွတ်လွတ်စေရနာတဲကောင်းပါလားလို့သူ့ကြီးတော့ထပြန်မလို့အောင်းမရတယ်လို့ဘုန်းကြီးအောင်းမိတယ်ဒီတော့အောင်းမိတယ်ဒါအင်္ဂလန်မှာတော့သူတို့စီမှာသရောင်းသားမရှိဘူးတဲ့ဒါပေမဲ့ဒီသရောင်းသားသူတို့စီကတောင်းစားလို့ရှိရင်တခုခု တော့လောက်ရတယ်တဲ့သချင်းလေးရင်လည်းဆိုရတယ်တရောလေးရင်လည်းတီးရတယ်ထိုးရတယ်တခုခုလောက်ရတယ်ပေါ့လေအဲ့ဒီအလုတ်ကြောင့်ဒီလောက်ခရတယ်ဆိုတဲ့သဘောမျိုးဖြစ်အောင်ဒါပေမဲ့ဒီတရောင်းသားတော့သူဘာမှပါပါဘူးတချင်းလည်းမဆိုပါဘူးတီးလည်းမသိပါဘူးတို့တော့ तू လောက်တာတခုတော့ရှိတယ်အဲ့ဒီတရောင်းသားဘလို့လဲလို့ဆိုတော့ ဇပွဲနာကတ်သွားတိုင်းကတ်သွားတိုင်းတကယ်လှိုက်လိုက်လဲလဲပြုံးတာပဲအဲ့သူလေ့ကျင်ထားသလားမသိဘူးတကယ်ကိုဝန်းထဲကပါတယ်လို့ပြုံးနေသူအဲတခုပြောမယ်ဆိုလို့ရှိရင်လည်းပဲသူပေးလို့ရှိရင်တော့ငါရမှာပဲလို့ဝမ်းသာပြီးပြုံးသလားတော့မသိဘူးပေါ့လေအဲ့ဒါဇဝဲနာရောက်ရင်ပြုံးတာအမေသူပြုံးတာကအမလားနှစ်နှစ်လို့စရာကောင်းတယ်အဲ့တော့ဘုန်းကြီးကစဉ်းစားတယ် အင်္ဂလန်မှာတရောင်းသားဆိုတာမရှိဘူးအ ਨੇ ဆုံးတချင်းဆိုတိမှုတ်ပြီးတော့အဲ့ဒီတိမှုတ်ခတချင်းဆိုကပဲယူတဲ့လူရှိတယ်လို့ဒီလိုဆိုရဲလို့အဲဒီလူကလည်းပဲဧကာဏသူ့အလုပ်ဟာပြုံးတဲ့အလုပ်ပဲလို့ပြုံးတဲ့အလုပ်သူလုပ်လို့မလို့အလုပ်လုပ်ခါရတာပဲလို့ဘုန်းကြီးကအဲ့လိုစဉ်းစားယူရတယ်အေးသူတို့စီတရောင်းသားမရှိဘူးပြောကြတာကတော့နယူးယောက်ကတရောင်းသားပြောကြတာပါ နီးရောက်မြို့ထဲမှာဘုန်းကြီးကရှောက်ပြီးတော့ညနေပဲသွားတဲ့အခါကျတော့အမေရိကန်ကြီးပေါ့သူတို့ထုံးစံတိုင်းရမြင့်မြင့်ထောင်းထောင်းပေါင်းပေါင်းကြီးဒါမဲ့လို့အဝတ်ကတော့စုပ်စုပ်ပြက်ပြက်ပဲကောင်းမို့လဲအုတ်ထုတ်စုပ်ဆောင်းလို့မလုပ်နေတယ်လဲဆိုတော့ပလက်ဖောင်းတောက်မှာပလက်ဖောင်းတောက်မှာထားတဲ့အမိုက်ပုံအဲ့ဒီအမိုက်ပုံကြီးဖွာနေတာကလားဒီအမေရိကန် ဖွာတော့ဘုန်းကြီးကလည်းကြည်နေတယ်အထက်ထက်ကဘာရလဲဆိုတော့ပန်းသီးအပုတ်ပန်းသီးအပုတ်တစ်လုံးပေါ်လာလိုက်ကောက်ယူလိုက်အိတ်ထက်ထက်လိုက်တစ်လုံးပေါ်လာလိုက်ကောက်ယူလိုက်အိတ်ထက်ထက်လိုက်နောက်ဟိုပေါင်ပေါင်းအစအနတွေလည်းသူရတယ်အဲအဲ့ဒါတွေအဲ့ဒီဟာနှိုက်ပြီးတဲ့အခါကျမြေရည်ချက်တွေပန်းသီးကြိုက်လိုက်ပေါင်ပေါင်းကြိုက်လိုက်နဲ့အမလေးဇိမ့်ကိုကြရလို့သွားပါလေရောရွေ့ရွေ့ရွေ့ရွေ့နဲ့ အဲ့တော့အဲ့ဒီအခါဘုန်းကြီးကဘုသူတရိယာလဲဆိုခုနကလေးတရိယာတယ်ဩအိန္ဒိယရှိကမှဒီလိုလူရှိတာမဟုတ်ဘူးအမေရိကမှလည်းဒီလိုလူရှိတာပဲလို့အဲ့တော့ဟိုလူကတော့ရှိကအိဒါမစ္စရိယကြောင့်ဒီလိုဖြစ်ရတာဒီလူကတော့ဘယ်ကံညောင့်မြန်ဒီလိုဖြစ်ရလဲမသိဘူးအဲ့ဒါကိုပဲနိုင်ငံခြားအထင်ကြီးအောင်ပြောတဲ့ရေးတဲ့လူတွေကပြောကြရေးကြလေအနောက်စီမှာတရောင်းသားမရှိဘူးတဲ့ဟဲ့ဟုတ်သလား မဟုတ်ဘူးအဲ့ဒါအထင်ကြီးမိပြီဆိုတိတ်တိတ်ပြက်ပြက်အထင်ကြီးပြီးတော့ကိုယ်အထင်ကြီးသလိုသူများတွေလည်းအထင်ကြီးအောင်မဟုတ်မှတည်းရေးတာတော့ဒါတော့မတော်အောင်နော်အရှိရှိအတိုင်းတင်ပြဖို့ကောင်းတာဒီတော့အဲ့ဒီကလေးကအဲ့ဒါလိုပဲဟိုနာအမိုက်ပုံ၌ဒီနာအမိုက်ပုံ၌နဲ့ရသမျှကောက်စားတနေ့တော့အရှင်သာရိပုတ္တရာနဲ့တွေ့တော့အရှင်သာရိပုတ္တရာကဟဲ့ကလေးလာအောင်ညကလေးလေးကလာတဲ့ မင်းဘယ်သူနဲ့နေသလဲတယောက်တည်းပါဘာလုပ်သလဲဘာမှအလုံးမရှိပါဘူးတောင်းစားတယ်တောင်းလို့လည်းမရလို့မလို့ဒီလိုပဲဟိုနိုင်ဒီနိုင်နဲ့စားရပါတယ်အရှင်ဘုရားအေးဒီလိုဆိုရင်မင်းသာသနာ့မှာဝင်ခြင်းမူလားကွယ်ဝิญဉ်ပါတယ်ရှင်ဘုရားဒါပေမဲ့တပည့်တော်လိုပုဂ္ဂိုလ်တပည့်တော်လိုကောင်းကိုဘယ်သူကသာသနာ့အပေါင်းသွတ်သွင်းချီးမြှင့်ပေးခြင်းမလဲဘုရားဒါကြောင့် မဝင်နိုင်ပါဘူးအဲဒါဖြင့်သာသနာပေါင်းချစ်သွင်းချင်းဖြင့်ပြပပုဂ္ဂိုလ်များပေါ်ရင်တော့မင်းကဝင်မလားကိုရင်လှုပ်မလားဆိုမှမလှုပ်ပါမယ်ဖေရဘဝကသင်ပြလာပြီဆိုလို့ရှိရင်တော့အဲ့ဒါမတတ်ဖက်နေလို့မရဘူးဒီကလေးကြည့်နော်သူဟာသူသွားလာလာတတ်တဲ့အချိန်အရွယ်ပဲရှိသေးတယ်ရှိရင်ဘုန်းကြီးကတော့ထင်တယ်အလွန်ဆုံး၄၅နှစ်သားပဲဒါပဲရှိမယ်ဒါလောက်ပဲရှိမှာအရှင်သာရိပုတ္တရာနဲ့တွေ့တော့ အဲ့တော့ဒီစကားပြောတတ်ဖို့မလွယ်ဘူးဒါပေမဲ့လို့ဘဝကထုနှက်ထားတဲ့အခါကျတော့အထုအနှက်ခံရတော့အလိုလိုစိတ်အသိကရှိနေတဲ့အခါကျဟောစကားပြောတတ်တယ်မဟုတ်ဘူးလားအဲ့ဒါဘဝပဲအသိဆိုတာအဲ့ဒါတကယ်ပဲဒါကြောင့်မလို့ဗမာပြည်မှာလည်းပဲတချို့တလေဟိုပလက်ဖောင်းပေါ်မှာ ကလေးတွေတောင်းတဲ့အခါမှာပြောတဲ့ဆိုတဲ့စကားတွေဆိုလို့ရှိရင်အမလေးတနာစရာကောင်းသူတို့ပြောလိုက်တာအဲ့ဒါဘဝပေးတဲ့အသိပဲဒါနဲ့ရှင်သာရိပုတ္တရာကဲဒီလိုဆိုလို့ရှိရင် မင်းကရှင်ပြုတ်ပေးမကွဲဆိုပြီးတော့ရှင်ပြုတ်ပေးလိုက်တယ်ရှင်ပြုတ်ပေးတယ်ဆုံးခံသွားတယ်ဆုံးမရဘူးတခြားရှင်နေယဟန်နေရဲ့ဆွညုံဆညာစားရတယ်ဆွညုံဆညာဆိုတော့လည်းပဲဆွညုံဆညာရမဟုတ်ပါဘူးတရားတခြားရှင်နေယဟန်တွေကမျှတာပြီးကျွေးတာပေါ့သူဆုံးခံနိုင်ဘယ်တော့မှမရဘူးတစုံတယောက်ဟာသူနဲ့အတူသူ့ဆုံးမရလို့မလို့ကဲငါနောက်လိုက်ခဲ့ကွဲဆိုပြီးတော့ခေါ်သွားအဲ့ဒီရှေ့ကခေါ်သွားတဲ့ ဘုန်းကြီးရှိကခေါ်သွားတဲ့ကိုရင်လည်းဆုံးမရတော့ဘူးကြောက်เสียမကောင်းဘူးလားအေးတကယ်ကြောက်เสียကောင်းတဲ့ကံတော့တကယ်ကံကံကတကယ်ကိုအကျိုးပေးတာတကယ်ကိုအကျိုးပေးတာအင်္ဂလန်မှာ16ရာစုနှစ်ကအဲ့ဒီနှစ်က Puritan ဆိုတာတွေပေါ်တယ် Puritan ဆိုတာတခြားမဟုတ်ဘူး Puritan ဆိုတာဘာသာရေးစည်းကမ်းတင်းကျပ်လွန်တဲ့ပုံစံတွေသူတို့တာမကျမ်းစာဆိုတိုင်း အတိအကျတသွေမတိန်လိုက်နိုင်ရမယ်လို့ယူဆတဲ့ပုံကိုယ်တွေအဲ့ဒီခေတ်ကဆုံးလို့ဆုံးလို့ထင်ရတဲ့ပုံကိုယ်ဆိုလို့ရှိရင်ခုံရုံးတွေစစ်စစ်စစ်စစ်လို့ခုံရုံးကဒါဆုံးလို့ဆုံးပြတ်လိုက်ပြီဆိုလို့ရှိရင်အဲ့ဒီပုံကိုယ်ကိုဘာလုပ်တယ်လဲလို့ဆိုတော့ခုံမှာကတ်ချီပြီးတော့ခုံရောအဲ့ဒီလူရောရေထဲနှစ်တယ်အမတန်အေးစိတ်နေတဲ့ရေထဲနှစ်တယ်ဒါဆုံးကိုဆုံးမတဲ့နည်းပဲ 16ရာစုနှစ်ပြူရီနံခေတ်မှာအဲ့ဒါတွေတာဝန်ခံလောက်ရတာဘယ်သူတွေလောက်ရတယ်လဲဆိုတော့သူတို့ခရိယံဘုန်းကြီးတွေလောက်ရတာအဲ့ဒါလိုလောက်ရတာအဲ့ဒီအကုသိုလ်ကံကြောင့်နဲ့အမေရိကမှာအဲ့ဒါလိုလောက်တဲ့ရှေးက16ရာစုနှစ်ကအဲ့ဒါလိုခုံမှာကြိုးချီပြီးသူညကိုရေထဲနှစ်ခဲတဲ့ဘုန်းကြီးတစ်ပါးဟာအမေရိကမှာလူလားဖြစ်တဲ့အခါကြတော့တဲ့ အဲ့ဒီလူဖြစ်တဲ့ကလေးဟာ10နှစ်သားရဲကစပြီးတော့အိပ်ရတဲ့အမြဲသေးပါတယ်တဲ့။ကဲအဲ့ဒါဟာကြီးသည်အထိဘယ်လို့မှမပြောက်ဘူးတဲ့။ဆရာဝန်တွေနဲ့ကမပြောက်ဘူးတဲ့သူတို့ဖယကုကုမပြောက်ဘူးတဲ့။နောက်ကြတော့မှနမေကြီးဆရာတယောက်နဲ့တွေ့လို့မို့အဲ့ဒါစိတ်ထဲမှာစွဲနေတဲ့အမှတ်တင်ညာပျောက်အောင် လုပ်မှပဲ။ ဒီဟာပျောက်မယ်လို့ညွန်ကြားလိုက်တဲ့အတွက်စိတ်ထဲမှာစွဲနေတဲ့အမှတ်တင်ညာပျောက်အောင်ဆိုပြီးတော့ကုပေးရတယ်တဲ့ဒီခါကြတော့မှပဲအဲကြီးကောင်းကြီးမှအဲ့ဒီခါကြမှအဲ့ရတဲ့မှာကျင်ငယ်မသွားတော့တယ်တဲ့ကဲယုံလားဒါကြဘူးလားကဲကြဘူးနော် လာမဲ့ရက်တပတ်အတွင်းမှာထွက်မဲ့အနောက်တိုင်းမှာဘဝပြဒနာစာအုပ်မှာပါရီတဲ့နော်နောက်တိုင်းမှာဘဝပြဒနာစာအုပ်မှာပါရီအဲ့ဒီစာအုပ်ထဲမှာအဲ့ဒီလိုအဲ့ဒီလိုကာနေကြောင်းဒီလိုဒီလိုအကုသိုလ်အကျိုးတွေခံစားရတယ်ဆိုတာထောက်ပြထားတာတွေအများကြီးပဲတကယ်ပါပဲအကုသိုလ်လုပ်တယ်ဆိုတဲ့ကစိတ်ကမကောင်းတဲ့စိတ်နဲ့လုပ်တာအဲ့ဒီမကောင်းတဲ့စိတ်ရဲ့အရှင်ကအဲ့ဒီစိတ် ချုပ်ငိမ့်သွားတော့လည်းပဲနောက်စိတ်နောက်စိတ်တွေထဲမှာဒီစိတ်ရဲ့အရှိန်တွေပါသွားတဲ့အခါကျတော့မကောင်းညို့ကိုပေးတာ မုတ်ချပဲဒါကြောင့်မလို့ဒီကလေးကိုရင်မောကနဲ့လည်းဆုံးမရအောင်နောက်ယဟန်ပြည့်လည်းယဟန်မောကနဲ့လည်းဆုံးမရဘူးဆုံးမရပြီမဲ့လို့တရားအားထုတ်တော့တရားကြိုးကြိုးဆဆအားထုတ်တော့ယဟန်နာဖြစ်သွားတယ်ယဟန်နာဘဝနဲ့လည်းပဲဆုံးခံဆုံးမရဘူးသူများဆုံးမဲ့ဖုံးပေးရတာဘလောက်ကြောက်စရာကောင်းတဲ့အကုသိုလ်ကလည်းဒါ ဟောသူအပြစ်မှားသူပြစ်မှားတဲ့အပြစ်မှားကံပုဂ္ဂိုလ်ကယဟနာများမဟုတ်လို့တာမန်ပုထုဇဉ်ဆိုရင်တော့ဒီလောက်ကြီးခြင်းမှကြီးမယ်နော်ဟိုကကိလေသာကုန်ခါနဲ့ယဟနာဖြစ်နေတော့အဲ့ဒီပြစ်မှားတဲ့အကုသိုလ်ကံကအမတန်ကိုကြီးမားသွားတာကိုဒါလောက်ဒါကြောင့်အကျိုးအဆက်ဆက်ပေးနေတယ်ဒါပေမဲ့လည်းပုထုဇဉ်ပုဂ္ဂိုလ်ဝင်ဖြစ်တော်လည်းပဲသီလသမာဓိပညာအကျင့်တရားတွေ ကျင့်ကြံပွားများအားထုတ်နေတဲ့ပုဂ္ဂိုလ်သာဖြစ်မဲ့ဆိုလို့ရှိရင်တော့ဒီလောက်နှီးပါအကုသိုလ်ကံရဲ့အကျိုးပေးမကြီးမနိုင်ဘူးလားကြီးမနိုင်တယ်ဒါကြောင့်မလို့အမှန်တရားတတိထားเสียကောင်းတယ်တချို့တရားအားထုတ်တဲ့လူတွေတကယ်ကြိုးကြိုးစားစားတရားလိုရင်လို့မလို့စိတ်ပါလက်ပါအားထုတ်နေတဲ့ပုဂ္ဂိုလ်တွေသီလသမารိပညာကျင့်ကြံနေတဲ့ပုဂ္ဂိုလ်တွေအဲ့ဒါမဟုတ်တရုတ်ထင်ပြီးတော့မဟုတ်တရုတ်ပြောလို့ပြောပြောတာတွေရှိတယ်အဲ့ဒီလူတွေလည်းဒုက္ခရောက်ကြအောင်ပါပဲနော်တနာเสียပဲအဲ့ဒါမသိဘူးဆိုလို့ရှိရင်တော့ကိုယ် အထင်လေးနဲ့ဆုံးဖြတ်ပြီးတော့ပြောတောင်းပြောတော့လို့တောင်းလို့ကတော့မလုံးတဲ့အလုပ်မပြောတဲ့အပြောတွေပဲနော်နောက်ဆုံးပြိဋိဘံဆံမဲ့နေကြတော့မှအဲတနေ့တော့အရှင်သာရိပုတ္တရာကိုင်သူ့ဘွဲကလောတကဒိဋ္ဌတဲ့ဘုန်းကြီးဘွဲကလောတကဒိဋ္ဌတဲ့ကိုင်ရှင်လောအရှင်လောတကဒိဋ္ဌဒီလောက်တောင်မှဆွန်မဝဘူးဆိုလို့ရှိရင်သူများတွေကပေးတဲ့ဆွမ်းလည်းပဲမဝဘူးတဲ့ဘာကြောင့်ဆိုသူ့လက်ထက်ရောက်ရင်ပျောက်ကုန်တာတဲ့ အဲ့လိုတဲ့ကဲတို့နဲ့ဆုံးကလိုက်ခဲ့ဆိုပြီးရှင်သာရိပုတ္တရာကြီးကဆုံးကခေါ်သွားတယ်ဒါပေမဲ့မြို့ထဲကြတော့အရှင်သာရိပုတ္တရာကိုယ်တိုင်ဆုံးလောက်ပဲလို့မရှိဘူးတဲ့ကြည်စမ်းအကုသိုလ်ကအရှင်ရိုက်ခတ်တာအမှန်ကြီးလုံးလို့ပေါ့ရှင်သာရိပုတ္တရာကိုယ်တိုင်ဆုံးမရတော့မှရှင်သာရိပုတ္တရာအဲ့ဒီကကျမှတတိပြုမိပြီကဲရှင်လောကဒိဋ္ဌာ အရှင်ဘုရားပြန်တော့ကိုရောပြန်တော့တပိတော့ပြန်လာလို့ရှိရင်တော့ဆွမ်းရမယ်အဲ့ဒါလို့ဆိုပြီးပြန်လှုပ်လိုက်ရတယ်ပရိနိဗ္ဗာန်စံမဲ့နေပြန်လှုပ်လိုက်ရတယ်တနေ့ရှင်သာရိပုတ္တရာဆုံးခံရှင်သာရိပုတ္တရာရဲ့တကားတယောက်အိမ်ကဆုံးကတော့ရှင်သာရိပုတ္တရာလည်းအဲ့ဒီမှာဆုံးဖုံးပေးဆုံးဖုံးပေးပြီးတော့ဆုံးဖုံးပေးနေတော့မယ်မွန်းလွဲသွားမစို့လို့အဲ့ဒီအိမ်ကတကားတယောက်ကိုဟေ့ဟို အရှင်လောသကဒိဋ္ဌကိုသွားဆွန့်ပုတ်ကြည့်ကြအောင်ဆိုပြီးတော့ဆွန့်ပုတ်ခိုင်းလိုက်တယ်အဲ့ဒီလူတွေကဆွန့်တော့ယူသွားပါရဲ့လမ်းကြတော့မွေ့ပြီးတော့အရှင်လောသကဒိဋ္ဌစီမရောက်ဘူးတဲ့လောသကဒိဋ္ဌစီမရောက်တော့ဟောဆွန့်မစားရရဘူးတဲ့အရှင်သာရိပုတ္တရာကတော့သူစားရပြီစားရပြီလို့အောင်းမိတ်နေတာတဲ့ဒါနဲ့အရှင်သာရိပုတ္တရာပြန်ကြွပြန်ကြွတဲ့အခါကျတော့လောသကဒိဋ္ဌစီရောက်တော့အဲဘယ်နဲ့တော့ဆွန့်ပုတ်ခိုင်းလိုက်တယ်ဆွန့်ဖုံးပေးရရဲ့လားဘယ်သူမှလာမပုတ်ပါဘူး အတော်ကြောက်เสียကောင်းတဲ့ကံတော့ဘယ်မှလာမပုတ်ပါဘူးခင်ဗျာလို့ဆိုတဲ့ဒီနေ့မှရှင်သာရိပုတ္တရာတွေးမိကြမင်းအဲသူအကုသကံသူယူပေးပြန်ဒီပုဂ္ဂိုလ်ဒီနေ့လို့နေ့မှဆုံးဝါဝလည်းလည်းမစားဘူးဆိုလို့ရှင်တော့မဖြစ်ဘူးနေမော့ကြည့်လိုက်တယ်မော့အဲ့ဒီနားဆုံးကလည်းမစားရသေးဘူးကြောက်မှာပဲအေးနေတော့ဆိုပြီး ချက်ချင်းရှင်သာရိပုတ္တရာမြို့ထဲပြန်ထွက်ပြီးတော့စတုမရုဆုံးခံတယ်စတုမရုဆုံးခံတဲ့အခါကျတော့စတုမရုတွေတသွေကြီးရတယ်ပြန်လာတယ်အဲ့ဒီအခါကျတော့မှကဲကိုရောကိုရောလက်ထက်တပြည့်တော်တပိတ်ပေးလိုက်ပြန်ရင်ဒီစတုမရုတွေပျောက်ကုန်လေဦးမယ်အဲ့ဒီတော့တပြည့်တော်ကတပိတ်ကင်ထားပါမယ်အရှင်မယားကစတုမရုဇွန်းနဲ့ခတ်ပြီးတော့စပါဆိုပြီးတော့အရှင်သာရိပုတ္တရာကတပိတ်ကင်ထားတယ်အဲ့ဒီမှာလောကဒိဋ္ဌက စနုမရုခခပြီးတော့စားရတာကိုအဲ့ဒီအခါကျတော့ဖြင့်သူ့ပါဇတ်ထဲရောက်ဝန်းနဲ့ရောက်တယ်တဲ့အဲ့ဒီတဘဝမှာအဲ့ဒီနောက်ဆုံးတရက်အရှင်သာရိပုတ္တရာသပိတ်ကင်ပေးလို့ကင်ပြီးကျွေးလို့ရတဲ့စတုမရုကိုစားရတဲ့တစ်ချိန်ပဲသူခမဘိုက်ဝရတယ်တဲ့အဲကြံတဲ့အချိန်ပဲခါမှသူမရဘူးတဲ့အဲစတုမရုဖုံးပေးအဲ့ဒီမှာတော့ဝဝလည်းနဲ့ဖုံးပေးရတယ်အဲ့ဒီနေပဲပြိဋိနိဗ္ဗာန်ဆန်သွားတယ်တဲ့ကြည်စမ်းပါအောင်နော် လောဘဒေါသမောဟကိလေသာခတ်သိမ်းကင်းငြိမ်းလို့ယဟနာစင်စစ်ဖြစ်တည်ရထီအကုသိုလ်ကအကျိုးပေးကလိုက်ပေးတာကြောက်စရာမကောင်းဘူးလားအေးအဲ့ဒါတွေများသေသေးချာချာကြည့်သိလို့ရှိရင်ဘယ်အကုသိုလ်မှလုံးဝင်စရာမရှိဘူးအဲ့ဒါစိတ်အညစ်အကြေးကြောင့်ဖြစ်တာပဲမဟုတ်လားဘယ်စိတ်အညစ်အကြေးလဲအိတ်တာမစ္စရိယစိတ်အညစ်အကြေးဒါကြောင့်မလို့ဘုန်းကြီးတို့ပြိဿဟာအိတ်တာမစ္စရိယစိတ်အညစ်အကြေးပဲဖြစ်စေအဘိဇ္ဇာဒေါမနတ ဗျာပါဒကောဓာစိတ်အညစ်အကြေးပဲဖြစ်စေမိမိတို့တဏ္ဍမှာဝင်လာပြီဆိုလို့ရှိရင်ဒီစိတ်အညစ်အကြေးကိုလက်ခံမထားဘဲနဲ့တနည်းနည်းနဲ့ဒီစိတ်အညစ်အကြေးကိုပယ်ဖြောက်အကောင်းဆုံးနည်းကတော့တတိပဋ္ဌာန်ဤယဝိပဿနာရှုပွားခြင်းအပြင်ဒီစိတ်ညစ်ကြေးကိုပယ်ဖြောက်တာတော့အကောင်းဆုံးနည်းအဲ့ဒီနည်းကိုသုံးပြီးတော့မိမိတို့တဏ္ဍမှာစိတ်အညစ်အကြေးမဖြေမတင်ဖြူစင်စေပြီးတော့စိတ်ဖြူစင်မှုတို့ရဲ့ထိတ်ခေါင်ဖြစ်တဲ့အရဟတမေညာအရဟတဘုံညာရရေးအတွက် ယုံနာနှစ်ရမပြတ်ဖြစ်နေတဲ့သဘောကိုမပြတ်ဖြစ်နေတဲ့ယုံနာနှစ်ရပဲလို့တတ္တအအထင်ထင်မြင်မြင်ဉာဏ်ထဲမှာသိမြင်ပြီးတော့အဲလိုသိမြင်တဲ့ဝိပဿနာဉာဏ်နဲ့တစ်ဆင့်နဲ့တစ်ဆင့်ရင့်ကြအောင်ကျင့်ကြံပွားများကြိုးစားအထောက်နိုင်ကြခြင်းအဖြစ်ဆင်းရဲခတ်သိမ်းကင်းခြင်းရနိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေ။ 1986ခုနှစ်ပြာသူလစု7ရက်နေ့1985ခုနှစ်ဇန်နဝါရီလ23ရက်တနင်္ဂနွေနေ့ညနေ3နာရီနဲ့15မိနစ်မှဘုန်းကြီးတို့တရားဝဲစတယ်ဟောရမယ့်တရားကတော့မတရားပါလိမ့်စိတ်ထားဖြူဖွေးချမ်းသာရေးတရားတော်ဟုတ်ကဲ့လားဒီတော့တရားပွဲစဖွင့်နေကြဖြစ်တဲ့ဓမ္မကြေးမုံတွင်တင်း၍စစ်ဆေးပါဆိုတဲ့ ဆောင်မိုးနဲ့စဖွင့်ရမယ်ဘုန်းကြီးကရှေ့ကတစ်ခေါက်တော့တိုင်ပေးပါမယ်တန်ရှင်းကြည်လင်ရေမုံပြင်ဝဲတင့်သွင်းရူပလှမလှကိုနေညာမရွေကြည်စစ်စေ၍ရင်ချေမဲ့ပြောင်ဝဲချံပေါက်နှင့် ညင်းမြောက်တင်းတိတ်ခုအကျိတ်ကိုစေသိပ်ပေရှာဗမာလာသူမြတ်ဖျားဗုဒ္ဓဟောညွန်ပြသည်ဓမ္မကြည်လင်ကျေမုံပြင်ဝဲသင်သွင်းမနာစိတ်အလှကို နေညာမရွေတင်စစ်စေးလော့ညစ်ကြေးကိလေတွေ့ခဲ့ပေသော၆ထွေနီးဖြင့်ပျောက်စေလွင့်မှမလင့်မကြာသင်္ခန္ဓာသည်ချမ်းသာဖုံးလိမ့်မှန်သွားသည် ဆိုပါကိုယ်ရုပ်စီဘူးလေရပါဘာပြတာကိုယ်နေ ညစ်ကြေးစိတ်အစဉ်မှာတင်နေလို့ရှိရင်ဆင်းရဲတယ်လောဘဒေါသမောဟစိတ်အညစ်အကြေးမတင်လို့လောဘလည်းကင်းဒေါသရှင်းလို့မောဟလည်းမရှိဘူးဆိုလို့ရှိရင်ဒီစိတ်အစဉ်ဟာဖြူစင်တယ်အဲဒါလိုဖြူစင်ပြီဆိုလို့ရှိရင်ချမ်းသာတယ်တဲ့လောဘဒေါသမောဟမာနအိတ်တမစ္စရိယအစာရတဲ့စိတ်ဆိုးစိတ်ရိုက်စိတ်မိုင်းစိတ်မိုက်ဆိုတဲ့အညစ်အကြေးတင်လို့ရှိရင်အဲ့ဒီအညစ်အကြေးတွေတင်တဲ့အတွက်စိတ်ဆင်းရဲ အဲ့ဒီအညစ်အကြေးတွေရှိတဲ့စိတ်နဲ့နှုတ်ကပြောရင်လည်းပဲပြောတဲ့စကားဟာအညစ်အကြေးတင်ပြီးသားအစွန်းမလွတ်ဘူးကိုယ်ရင်လည်းထိမယ်သူတစ်ပါးရင်လည်းထိမယ်အဲ့ဒီအညစ်အကြေးတင်တဲ့စိတ်နဲ့ပြုလုပ်တဲ့ကိုယ်အပြုမှုဆိုလို့ရှိရင်လည်းပဲအဲ့ဒီကိုယ်အပြုမှုဟာအညစ်အကြေးတင်တဲ့အစွန်းအထင်ရှိတယ်အစွန်းမလွတ်ဘူးကိုယ်ရင်လည်းထိမယ်သူတစ်ပါးရင်လည်းထိမယ်ဒါလို့ဆိုလို့ရှိရင်ဆင်းရဲတယ်ဒါကြောင့် အဲ့ဒီစိတ်အညစ်အကြေးမတင်မပဲနှုတ်အပြောလဲဖြူစင်လို့ကိုယ်အပြုမှုလဲဖြူစင်တဲ့အတွေ့ချမ်းသာမယ်မြတ်စွာဘုရားကတစ်ချိန်ကအနာတကိန်တထေကြီးကိုမိန်ဘူးတယ်စိတ်တေကဟပတိအာရခိတေကာယကမ္မမိအာရခိတံဟောတိဝစီကမ္မမိအာရခိတံဟောတိစိတ်တေကဟပတိရခိတေကာယကမ္မမိရခိတံဟောတိဝစီကမ္မမိရခိတံဟောတိကဟပတိအနာတပိန်တထေ စိတ်တွေစိတ်ကိုအရခိတေမဆောင်ထိန်နိုင်သည်ရှိသောကာယကမ္မမိအရခိတံဟောတိကိုအပြုအမူကိုလည်းမဆောင်ထိန်နိုင်ပေဝစီကမ္မမိအရခိတံဟောတိနှုတ်အပြောဆိုကိုလည်းမဆောင်ထိန်နိုင်တော့ပေတဲ့စိတ်ကိုမဆောင်ထိန်နိုင်ဘူးဆိုတာစိတ်ထဲမှာလောဘဒေါသမောဟစတဲ့အိဒါမာနအိဒါမစ္စရိယစတဲ့စိတ်ရိုင်းစိတ်မိုက်တွေမဝင်းအောင်မဆောင်ထိန်နိုင်တာ အဲ့ဒီစိတ်စိတ်မဲ့စိတ်ရိုက်အငြိအကျေးတွေမဝင်အောင်မဆောင်ထိန်နိုင်လို့စိတ်ထဲမှာဒီလောဘဒေါသအငြိအကျေးတွေဝင်ပြီဆိုရင်အဲ့ဒီစိတ်နဲ့ပြောတဲ့အပြောဟာလည်းပဲမစင်ကြယ်တော့ဘူးအငြိအကျေးတင်နေတဲ့ဒါကြောင့်မလို့နှုတ်ကိုမဆောင်စည်းနိုင်တော့ဘူးမဆောင်ထိန်နိုင်တော့ဘူးတဲ့နှုတ်အပြစ်ကင်းအောင်မဆောင်ထိန်နိုင်ဘူးပေါ့စိတ်ကအပြစ်ကင်းအောင်မဆောင်ထိန်နိုင်တော့နှုတ်အပြစ်ကင်းအောင်မဆောင်ထိန်နိုင်ဘူးအပြစ်မကင်းတာတွေပြောမှုတဲ့တခါစိတ်အပြစ်ကင်းအောင် စောင့်ထိန်နိုင်ပြီဆိုလို့ရှိရင်အဲမစောင့်ထိန်နိုင်ဘူးဆိုလို့ရှိရင်ကိုယ်အပြုမှုကလည်းပဲအပြစ်ကင်းအောင်မဆောင်ထိနိုင်တော့ဘူးကိုပြုမှုကလည်းအပြစ်မကင်းတာတွေပြုမိတယ်စိတ်ကမနိုင်မထိနိုင်လို့ဒါကြောင့်စိတ်ကိုလောဘဒေါသမောဟမဝင်အောင်စောင့်ထိန်ပေးနိုင်မှုအရေးကြီးတယ်လောဘဒေါသမောဟဆိုတဲ့အညစ်အကြေးမဝင်အောင်စောင့်ထိန်ပေးနိုင်မှကိုပြုမှုလည်းစင်ကြယ်မယ်နှုတ်ပြောဆိုလည်းစင်ကြယ်မယ်အပြစ်ကင်းမယ်ဒါကြောင့် နာတပိန်တရေနှုတ်စိတ်ကိုစောင့်ထိန်နိုင်လို့ရှိရင်တဲ့ကိုယ်အပြုမူလည်းပဲစောင့်ထိန်နိုင်တယ်အပြစ်ကင်းအောင်စောင့်ထိန်နိုင်တယ်နှုတ်ပြောဆိုလည်းအပြစ်ကင်းအောင်စောင့်ထိန်နိုင်တယ်စိတ်ထဲမှာလူကျင်တတ်မဲ့တဲ့လောဘတွေစိတ်ဆိုးတဲ့ဒေါသစိတ်ပြတ်တဲ့ဒေါသထောင်လွှားတက်ကြွတဲ့မာနမနာလိုတဲ့အိတ်တာဝန်တိုတဲ့မစ္စရိယအစရှိတဲ့အဲ့ဒီအငြိအကျေးတွေ စိတ်ထဲမဝင်အောင်စောင့်ထိန်နိုင်လို့ရှိရင်စိတ်ဖြူစင်းနေတဲ့အတွက်နှုတ်အပြောလည်းပဲအပြစ်ကင်းပြီးဖြူစင်းတယ်ကိုယ်အပြုတ်မှုလည်းပြစ်ကင်းပြီးဖြူစင်တယ်တဲ့အဲလိုနှုတ်အပြောအပြစ်ကင်းအောင်ဆောင်ထိန်နိုင်တယ်ကိုယ်အပြုတ်မှုပြစ်ကင်းအောင်ဆောင်ထိန်နိုင်တဲ့အတွက်ကိုရောနှုတ်ပါဖြူစင်ပြီဆိုတဲ့အခါကျတော့ချမ်းသာတယ်အဲ့ဒီစိတ်ကိုညင်မဲစေတဲ့တရားတွေကမနာလိုမှုအိတ်တာနှမျောတွန့်တို့ဝန်တို့မှုမစ္စရိယ အဲ့ဒါနဲ့ပတ်သက်လို့ခွန်ကြီးတို့ပြောလာတာမနာလိုဘူးဆိုတာသူတစ်ပါးကိုတဲ့တာရာကိုမနာလိုတာမနာလိုတဲ့စိတ်မနှစ်မြို့တဲ့စိတ်မရှုစိတ်နဲ့စိတ်မကြည့်နိုင်တဲ့စိတ်သူတစ်ပါးကိုတဲ့ပစ္စည်းဥစ္စာတာရာလေတာရာကိုမနာလိုမရှုစိတ်သူတစ်ပါးကိုတဲ့ဉာဏ်ပညာတာရာကိုမနာလိုမရှုစိတ်ဘူးသူတစ်ပါးကိုတဲ့ရုပ်ချောတာကိုမနာလိုမရှုစိတ်ဘူးသူတစ်ပါးကိုတဲ့လူကြည့်လူကင်ပေါ်တာကိုမနာလိုမရှုစိတ်အိတ်တာတွေမနာလိုတဲ့တရားတွေ အဲ့ဒီတရားတွေကြောင့်လူတွေဆင်းရဲနေတာပဲမစ္စရိယမိမိနဲ့ပတ်သက်တာသူတစ်ပါးဆက်ဆံတာမကြိုက်ဘူးမနှိမ့်မြုပ်ဘူးတဲ့ဒါမစ္စရိယကိုနေရာ သူတစ်ပါးလာနေတာမကြိုက်ဘူးကို ဝင်းတဲ့သူတစ်ပါးဝင်တာမကြိုက်ဘူးကိုကိုအိမ်ဝင်းချောင်ဝင်းတဲ့သူတစ်ပါးဝင်တာမကြိုက်ဘူးကိုအသည်အပင်သူတစ်ပါးဆွတ်တာကူတာမကြိုက်ဘူးအစရှိသည်ပေါ့လေမိမိနဲ့ပတ်သက်သက်ဆိုင်တဲ့မြတ်ကိုသူတစ်ပါးလာပြီးဆက်ဆံတာမနှိမ့်မြုပ်တာ ကိုခင်းနေတဲ့လူသူတို့ကလာခင်းနေတာမကြိုက်ဘူးအစာရှိသည်ဖြင့်အများကြီးပဲအဲ့ဒါမစ္စရိယအဲ့ဒီမဟုတ်တဲ့မတရားတဲ့ဒီစိတ်တွေကြောင့်မပြုသင့်တာတွေပြုမပြောသင့်တာတွေပြောမလောက်အပ်တာတွေလောက်မပြောအပ်တာတွေပြောကြတဲ့အခါကြတော့တဲ့စိတ်ဆင်းရဲကြတယ်တဲ့မချမ်းသာဘူးအဲ့ဒါနဲ့ပတ်သက်လို့ဘုန်းကြီးကဒီကနေ့အိဒါမစ္စရိယအရင်ခံတဲ့မြတ်စွာဘုရားကိုတရားမင်းလျှောက်ထားတဲ့ တက္ကပညတုတ်ဒေသနာကိုအကျဉ်းချုပ်ပြီးတော့စင်္ကအောင်လည်းပြောဖို့မဟုတ်ပါဘူးအကျယ်ချဲ့လည်းပြောဖို့မဟုတ်ပါဘူးသဘောတာမညာလေးသိယုံလေးပဲအဲ့ဒီမှာတက္ကပညာတုတ်ရဲ့အခြေခံသဘောကိုကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးကဆောင်ပုတ်စီထားတယ်ကာမဘုံသာလူနာများတို့ကောင်းစာပြည့်ဝဘေးရန်ပါတရဲ့အေးမြချမ်းသာ နေလိုပါလဲ အိတ်တာမေစေသူရှုပ်ပွေ၍ထင်ကြီးမကြဆင်းရဲရသည်မူလစင်မြင့်သူเจ้าစစ်တော်မုံချေတနာအာယုံများနှင့်လေသာတလီကြံစီတရာချက်ရမှဆွဲချီတယ်လဲ၍လွဲ၍မူလစင်မြင့်သူเจ้าစစ်တော်မုံချေတနာအာယုံများနှင့် လေသာတလီကြံစီတရံချဲ့ရမှာဆွဲချီတယ်လဲချီတယ်လွဲ၍စင်ကဲစင်ငါဖြစ်ရောပါရီ၆ဖြာဒွါရထင်သမျှ၌မှတ်ကြသဖြင့်မမီသင်ရှောင်မီသင်ဆောင်၍ဂုံအောင်ပြင်းမှချမ်းသာရသည်ဂုံအောင်ပြင်းမှလမ်းမှန်ကြသည်မုတ်ချချမ်းသာရေးပေသည်တက္ကမညာတုတ်ဒေသနာဆိုတာ ဒီကနိကေမဇ္ဈိမနိကေတန်ယုတ်တနိကေအင်္ဂုတ္တရနိကေခௌရကနိကေဆိုတဲ့နိကေ9ရပ်ထဲမှာဒီကနိကေမှာပါဝင်တယ်နိကေဆိုတာအပေါင်းအစုကိုခေါ်တယ်ဒီကနိကေဆိုတာရှည်လျားသောဒေသနာဒေသနာတော်တို့ရဲ့အပေါင်းအစုကိုဒီကနိကေလို့ခေါ်တယ်မဇ္ဈိမနိကေဆိုတာကတော့မတိုမရှိဒေသနာတော်တို့ရဲ့အပေါင်းအစုကိုမဇ္ဈိမနိကေလို့ခေါ်တယ်တန်ယုတ်တနိကေဆိုတာကတော့ သဘောတူရာသဘောတူရာအစုလိုက်အစုလိုက်ဟောထားတဲ့တရားတို့ရဲ့အပေါင်းစုကိုတန်ယုတ်တနိကေလို့ခေါ်တော့အင်္ဂုတ္တရနိကေဆိုတာကတော့တစ်ကနေပြီး7အထိတစုတရားနှစ်စုတရားသုံးစုတရားလေးစုတရားငါးစုတရား6စုတရား9စုတရား10စုတရား9စုတရား10စုတရား11စုတရားဆိုပြီးတော့သူအစုလိုက်အစုလိုက်တရားတွေကိုတစ်ခုတိုးတိုးပြီးတော့ ဟောသွားတဲ့ပေါင်းစုထားတဲ့တရားအပေါင်းစုကိုအင်္ဂုတ္တရနိကေလို့ခေါ်တာခௌတကနိကေဆိုတာကတော့တရားတူတူကလေးတွေစုပေါင်းပြီးတော့ထားတာခௌတကနိကေအဲ့ဒီနဲ့ကအခုတက္ကပညာတုကဒီကနိကေမှာပါဝင်တယ်ဒီကနိကေမှာပါဝင်တော့ဒီတက္ကပညာတုဒေသနာတော်ဆိုတာတူမလားရှည်မလား ရှည်တယ်နော်အရှည်ကြီးပဲအဲသူ့ကိုစိတ်ငါအောင်ပြောနေရင်ခုနှစ်ရက်နဲ့လည်းမပြီးဘူးတလနဲ့တောင်းမှပဲပြီးမှာမဟုတ်ဘူးသူထက်ပါတဲ့သကလုံးတိုင်းကိုအတိတ်ပဲရှိသလောက်ရသလောက်ဖွင့်ပြီးဝိပဿနာနဲ့ဟပြောလို့ရှိရအဲတလဟောလို့လည်းမကုန်ဘူးအဲ့ဒီကရှည်သောရှည်လျားသောဒေသနာတို့ရဲ့အပေါင်းအစုဒီကဏိကေမှာပါဝင်တဲ့တက္ကပညာတုတ်ကိုအချင်းချုပ်ပြောရမယ်တက္ကဆိုတာတရား ပညာဆိုတာအမေ့တက္ကပညာဆိုတာတရားမေးတဲ့တရားတော်များတဲ့တရားမေးလို့မြတ်စွာဘုရားကဖြေထားတဲ့တရားတော်တရားကမေးတာကမြတ်စွာဘုရားတဲ့လောကမှာလူနာပြမတတ္တဝါတွေဟာချမ်းချမ်းသာသာနေကြညတယ်တဲ့ကိုချမ်းသာစိတ်ချမ်းသာနေကြညတယ်ကိုချမ်းသာစိတ်ချမ်းသာနေကြညတော်လည်းပဲတဲ့ဘသူကမှကိုချမ်းသာစိတ်ချမ်းသာမနေရဘူး ဟုတ်ပါမလားလူနာပြမတတ္တဝါတွေအားလုံးကိုချမ်းသာစိတ်ချမ်းသာနေကြကြပါဟုတ်ပါမလားနေကြကြတာပဲဒါပေမဲ့လို့နေရရဲ့လားကိုဆင်းရဲတဲ့အခါလည်းရှိတယ်စိတ်ဆင်းရဲတဲ့အခါလည်းရှိတယ်ကိုစိတ်ဆင်းရဲနှစ်ပါးစုံဆင်းရဲနေတဲ့အခါလည်းရှိတယ်ဒါတော့အဲ့ဒါလို့ ချမ်းချမ်းသာသာနေကြကြပါလျှက်ကနေမချမ်းမသာဖြစ်နေကြရတာနေနေကြရတာဟာအကြောင်းပါပါလေဖေ။တဲ့။တရားမင်းကလျှောက်ထားတာ။အဲဒါလို့လျှောက်ထားတာမှတရားမင်းရဲ့အခြေခံအကြောင်းလျှောက်ထားခြင်းရဲ့အကြောင်းနှစ်ချက်ရှိတယ်။တစ်ချက်ကတော့တရားစိတ်ဆင်းရဲလွန်လွန်လို့လျှောက်တာ။တစ်ချက်ကတော့တရားစိတ်ဆင်းရဲလွန်လွန်လို့လျှောက်တာ။နောက်တစ်ချက်ကတော့နတ်သား၃ယောက်ရဲ့ဖြစ်ရပုံကို စိတ်ထဲမှာမှတ်သားမိပြီးတော့အဲ့ဒါလိုများဖြစ်ရင်ဒုက္ခပဲလို့အဲ့ဒါအကြောင်းပြုပြီးရှောက်တယ်တရားဘာလို့စိတ်ဆင်းရဲတယ်လဲလို့ဆိုတော့တာဝနိုင်နာနတ်ပြည်မှာနတ်တို့ရဲ့အရှင်သခင်အနေနဲ့တရားမင်းအနေနဲ့တာဝတိန်နာနန္နန်းကိုတိမ်မြန်စိုးအုပ်မင်းလောက်လာတာကြာပြီတဲ့နှစ်ပေါင်း36ကလေးနဲ့တူပါတယ်အဲ့ဒီအချိန်မှာတရား နတ်သက်ကြွေတော့မှာကိုသူသိလို့လာမဲ့9ရက်အတွင်းမှာငါတော့နတ်သက်ကြွေစုတည်ရတော့မယ်တရားကောင်းမှုကုသိုလ်တွေအပြုများတဲ့ပုဂ္ဂိုလ်ဖရာတရားကြီးညိုတဲ့ပုဂ္ဂိုလ်သို့တော်လည်းပဲနတ်သက်ကြွေစုတည်မဲ့ဆိုရင်အဲကောင်းမှုကုသိုလ်များဖရာတရားကြီးညိုတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်နတ်သက်ကြွေစုတည်မဲ့ဆိုရင် သူဂတိဘဝပဲရောက်မယ်ဆိုတာတော့ဒါ အကြောင်းကျိုးတဘာဝအလျော်စွာသိကြတယ်သိကြတော့လည်းပဲသူဘာကြောင့်စိတ်ဆင်းရဲနေသလဲလို့ဆိုတော့တရားစည်းစိမ်ပြုတ်သွားမှာကိုတွေးပြီးတော့စိတ်ဆင်းရဲနေတယ်သူရဲ့ဝေဇယန္တနံပြတ်တကြီးသိသွားရင်ဒီနံပြတ်တကြီးလည်းလက်လွတ်ရတော့နန္ဒဝံဥယျဖာရုတကဥယျတို့ဆိုတာတာဝတိန်သားမှာတရားတရားပိုင်တာတဲ့ဥယျနေပဲတပင်ပမ္မန်နေနဲ့အမနံ စိုးစိုးပြေပြေသာသာရရာသွားလာဝင်ထက်တဲ့ပုဂ္ဂိုလ်နတ်တွေနဲ့နတ်သမီးတွေနဲ့အဲ့ဒီနန္ဒဝဥယျာဉ်ဖာရုတကဥယျာဉ်တို့ကိုလည်းပဲလက်လွတ်ရတော့မယ်သိလို့ရှိရဲ့ဒီမှာလဲ9ရက်တွင်မဲ့သိတော့ပါပဲကိုသိမဲ့အချိန်ကိုသိနေရတာကောင်းသလားမကောင်းဘူးဟမ်ကောင်းသလားမကောင်းလားကောင်းပါတယ်ဟမ်ကောင်းတာလဲကောင်းတယ်မကောင်းတာလဲမကောင်းဘူးနော် အေးဟုတ်တယ်ကောင်းတာဘာကြောင့်ကောင်းတော့မသေးခင်စัจ जा ကုသိုလ်ကောင်းမှုတွေကြိုတင်ပြီးတော့ပြုနိုင်တယ်မသေးခင်စัจ जा တမက်တည်းကတော့ရအောင်အထုမှဆိုနေမအိတ်ညမအိတ်စက္ကန့်တိုင်းမိနစ်မိနစ်တိုင်းရှုမှတ်ပြီးတော့တရားအထုတ်နိုင်တယ်ဟုတ်တယ်မဟုတ်လားအခုတော့ငါတော့လာပဲ9ရက်တော့မသေးသေးပါဘူးလာမဲ့လာလည်းမသေးသေးဘူးနောက်နေ့လည်းမသေးသေးဘူးအဲ့တော့ဒီတခါတော့ ပေါ့ပေါ့ရော့ရော့လေးအားထုတ်လိုက်မှပဲနောက်တစ်ခါကြမှာပဲငါအားထုတ်တော်မယ်တဲသေးမဲမဲရက်ရွှေ့လိုက်တာအချိန်ရွှေ့လိုက်တာဟုတ်တယ်မဟုတ်လားဟာမသေးသေးဘူးလို့ထင်တာကိုအဲအခုတရားမြင်လို့များခုနှစ်ရက်အတွင်းသေမယ်ဆိုတာသိရင်တော့ဒီယောဂီတွေပဲဒီလိုနေမလဲအဲအသေးလဲအားထုတ်မှာပဲမဟုတ်ဘူးလားသေရင်သေမသေရင်ပါတယ်သေရင်မြေကြီးမသေရင်ရွှေထီးတဲ့ဟုတ်တယ်မဟုတ်လား အခုကတော့သေရင်မြေကြီးမသေရင်မသိဖို့သည်ဟဲ့ဒီလိုလို့အာထုတ်ပါနော်အဲ့ဒါသိမဲ့အချိန်ပြီးလို့ရှိရင်ပြီးတော့သိမဲ့အချိန်ကမသိတော့မသေးသေးဘူးလို့ပဲထင်နေတယ်ဟေးနောက်နှစ်မှနောက်နှစ်မှနောက်နှစ်ဒီချိန်တပည့်တော်လာခဲ့ဥပမာပါဖေရအဲဒီနှစ်တော့တလောက်ဆိုတော်သေးပြီဖေရရှုတာမှတ်တရုံရှိတော်ပြီပေါ့အဲ့ဒါပေါ့နေတာပေါ့နေတာဒါသိမှမသိလို့နော်တနည်းအားဖြင့်ဆိုလို့ရှိရင်လည်းသေမှာ သိလို့လည်းပေါ့နေတာဖြစ်နိုင်နေတယ်တပည့်တော်တို့ဘုရားနောက်အနှစ်20ရှိတဲ့နေ့နေ့လေ3နာရီမှပဲတပည့်တော်သေတော့မှာဘုရားအဲ့တော့ဒီကြားထဲတော့ကိစ္စမရှိသေးဘူးပျော်ပျော်နေလေအောင်မယ်မဟုတ်လားအဲ့ဒါလို့သေမှသိရသိပြန်တော့လည်းမကောင်းဘူးတော့နိနိကကသေမှသိရင်တော့ကောင်းတယ်ဒီနေ့ညနှလုံးယောဂနဲ့သေတော့မှာပဲအဲ့ဒါလို့သိပြီဆိုလို့ရှိရင်တော့အခုကြိုးကြိုးစားစားအထုတ်မှာပဲနော်အဲ့ဒီသိနေလဲကောင်းတယ် တခါတနည်းအားဖြင့်သေမှမသိတာတနည်းအားဖြင့်လည်းကောင်းတယ်မသေးသေးဘူးမသေးသေးဘူးလို့စိတ်ကသိထားတဲ့အခါကျတော့စိတ်မချမ်းသာဘူးလားအဲ့ဒါလည်းကောင်းတာတနည်းပဲအခုတရားကသေမှသိလို့ကြွားကြနေတယ်တရားတယ်မဟုတ်ဘူးနတ်တွေကြတော့သေမှအကုန်လုံးသိတယ်တဲ့ခொနရက်ဆိုရင်မသေးခင်ခொနရက်မှသေမှသူတို့သိတော့တာပဲတဲ့သေသေးချာချာသိတယ်တဲ့မာလာမိလာယန္တိဝဋ္ဌာနိမိလာယန္တိတဲ့ မာလာမိလာယတိနတ်ပန်းနေညှိုးနှွမ်းနေတဲ့ဝဋ္ဌာမိလာယတိနတ်ဝတ်တွေလည်းပဲညှိုးနှွမ်းနေတဲ့ကိစ္စဗန္ဒရတောသေတာမௌဆန္တိလက်ကလေးကြားကချွေးစည်းကြတယ်တဲ့ဒီမဲ့အတိတ်နမိတ်တွေ